ဒီဒီနေ့ကိုယ်ရဲ့ကသိချပေါ်တဲ့အာယုမှန်တယ်ရလို့သူတို့သိချခဲ့သိချခဲ့သူတို့တိပ္ပဌာနီးနဲ့ရှုလို့အမှန်တိုင်းတိတိတိတိတော်တဲ့အခါအတိညာပါလို့ကုသလလို့ခေါ်ရတော့ အတိညာပါတယ်ဆိုလို့ရှိရင်အခြားခြားလောဘဒေါသအစရှိတဲ့ပြောစရာကဲစရာအဖြစ်လာစာရီလည်းကျင်းပြီးဆိုင်ကျင်းလို့ကောင်းကြရဘူးဒီတော့လောဘဒေါသမောဟအစရှိတဲ့ဤသေးဟာယောဂါပေါ့ယောဂါနဲ့ နှိုက်စီပြီးတော့ပြဖို့စိတ်ပိုင်းဆိုင်ရာယောဂပေါ့စိတ်ပိုင်းဆိုင်ရာယောဂကင်းလို့ကုသလလို့ခေါ်ရအောင်ကုသလို့ခေါ်ရအောင်ပေါ့နီးမျိုးမျိုးနဲ့ကုသလဆိုတဲ့ပုဂ္ဂိုလ်အထာကရာဖြစ်ဆိုထားတဲ့ကဒီနေ့အနာယောဂဆင်းရှင်းရေးဟူသောအနှစ်သဘောအရာအနှစ်သဘောကြောင့် ကုသိုလ်ပြီးပုံလေးတွေအခုတိရိစ္ဆာန်ကြီးနဲ့နှိုက်စီပြီးတော့သာရုလက်ကိပေါက်စားပြီးရှင်းလင်းပြပါဦးမယ်ကိုမှာနှုတ်ရှိပြီးနဲ့ညောင်နာလာရှိဖို့ရအကြောင်းလေးဆုံစည်းလာလို့ရှိရင်ကိုဟာလူကြမှုတက်ကြမှုဆက်လက်မှု အေးစိတ်စိတ်ကြီးညောင်လာလာကြီးနှုတ်ရှိကြီးဖြစ်သွားသလိုစိတ်စိတ်ဟာလည်းပဲသက္ကတောမောအစရှိတဲ့ကိလေသာတွေဝင်လာတဲ့အခါမျိုးမှာအဲ့ဒီလိုပဲဖြစ်တတ်ပါတယ်လို့ကတော့ဟွန်းညောင်လာလာကြီးနှုတ်ရှိကြီးပေါ့လေဖြစ်လာတာအဲ့ဒါတွေကအားကောင်းလာပြီဆိုလို့ရှိရင်တော့ သူတို့အလိုလိုက်နေတဲ့အခါမှာထိမ့်ဝင်နိုင်သိရယူနှံသွားတဲ့အဆင့်အထိလည်းရောက်သွားပါတယ်စိတ်တိုင်းဆိုင်ရာယောဂါကြီးပေါ့အဲဒီကကြမှာစိတ်ယောဂါပြီးသားတယ်လို့ဒီလိုပဲသိနာနေကြပါတယ်မှားတော့စိတ်ယောဂါဟာယူနှံသွားတဲ့အခါမျိုးမှအထိစားတာမဟုတ်ပါဘူး ရိုးရိုးအခါမျိုးမှာလည်းပဲဆောင်ရတရားမှာမသိတဲ့ပုဂ္ဂိုလ်တွေတတိခါကာဝေယမှာမသိတဲ့ပုဂ္ဂိုလ်တွေကုစားရမှာမသိတဲ့ပုဂ္ဂိုလ်တွေနေနေရမှာမသိတဲ့ပုဂ္ဂိုလ်အပြတ်ရှိရမှာမသိတဲ့ပုဂ္ဂိုလ်တွေဟာလုံးဝအိပ်ကျော်ခြင်းလောက်ဆန်ထားပြီးတော့တန်တဲ့အချိန်မှာအမြဲတစေမိမိရဲ့စိတ်ကို ညောင်နာနာနှုတ်ရှိရှိနဲ့ယောဂရအောင်ပြုလုပ်တတ်တဲ့တရားတွေဟာအဖြစ်ရှိပါတယ်။ဉာဏ်ကလည်းရှိရဲ့အလယ်လာလည်းရှိရဲ့မျိုးအနေနဲ့မျိုးမပြတ်ဆိုင်တဲ့အငုတ်ယောဂအငုတ်ပေါ်တယ်။အဲဒါကြီးအဖြစ်ရှိနေပါတယ်။ဒီရဲ့တဏ္ဍာဟာအချိန်ကြီးယောဂါကြီးဖတ်ပြီးတော့အမှန်ဒုက္ခပြီးတဲ့ အောက်တန်းလောက်တန်းကြစီနိုင်တဲ့အလွန်မုန်းပြီးကြောက်စရာကောင်းတဲ့အနိစ္စဆုံးယောဂါကိုတော့အများရှိပါတော့သိပြီးတော့မမြင်ရပါဘူးမမြင်တဲ့အတွက်ကြောက်လဲမုန်းလိတာကြီးကြောက်လာတယ်ဒီလိုလည်းသိနေရှိကြအောင်အမှတ်တမဲ့ပဲဖြစ်တာပါပဲအဲဒီလိုယောဂါကြီးဖြစ်နေတာကိုပဲသူက ခက်ပြော်ပြော်ပဲဒီလိုပဲရှိကြပါရဲ့ရုပ်ပိုင်းဆိုင်ရာယောဂါတွေတော့သိကြောက်တယ်မုံလဲမုံလဲကြောက်လဲကြောက်ကုန်နေတယ်ကဘာမှာအမှန်ကြောက်ကြကောင်းတဲ့ယောဂါတွေယောဂါတော့တင်မဟုတ်ဘူးယောဂါရှင်ကိုယ်တော်မှမုံတီကြောက်ကြပါလေစိတ်ထဲကတဏှာပြင်လို့ဒီယောဂါတွေမိမိခန္ဓာ သူတို့ကကူးဆက်လာမှာပေါ့။ဘုံဒီတွေကြောက်ကြတယ်ခါကျတော့အလွန်မကြောက်တဲ့အရာတွေကြောက်ပြီးတော့အလွန်ကြောက်တဲ့အရာတွေကိုတော့သူတို့အဲရှောက်ဖို့တိမ်ဖို့ကာဝယ်ဖို့ကုစားဖို့နိုင်နှင်းဖို့အသက်ရှင်ဖို့အတွက်အလွန်နဲ့လက်သေးကြပါတယ်။အဲဒါဟာကဘာတိကဘာသားတွေရဲ့ပို့ဆပ်ဖို့လို့ဆိုပါပါပဲ။ ကဘာသူကဘာသာအများကြီးတို့ဟာကဘာယောဂဆိုကြီးရပါအဲ့ဒါတွေကိုသူတို့အမှန်တရားကြောက်ကြတယ်အဲဒီယောဂသူကြီးတွေကတော့ပလိကယောဂလည်းရှိပါတယ်ပလိကယောဂဆိုလို့ရှိရင်အမှန်ကြောက်ကြကောင်းပါတယ်ဒီတော့ကြောက်ယောဂဒါလည်းကြောက်ကြကောင်းတာပါပဲကြောက်ယောဂရိုးရိုး ကုသရာကိုဆိုပြီးတော့သိပ္ပံနည်းနဲ့တော့မှထီထင်ကြတာဒါလည်းပဲသိကြောက်ကြပါလေဒီပီယောဂသိချာယောဂအခုခေတ်ကိစ္စယောဂကိစ္စယောဂကုသတဲ့လေးတေကြတယ်ကြီးမတွေ့ခင်အခုခေတ်တရားကြီးအစီယောဂအဲဒီယောဂကြီးသက္ကဝတိကဝါဒကြီးအမှန်တော့ချုပ်တဲ့ယောဂကြီးပဲ အဲဒီယောဂါတွေကုသဖြည့်ပြီးနှိမ့်ဆက်ပတ်သက်ခြင်းခံရတာတွေလည်းပဲကြားနေကြပါလေသူလည်းပဲကျုံနေကြတာပါပဲအဲဒီလိုခံကြရမှာအဲဒီယောဂဇိုးတွေကိုမုံလဲမုံလိကြတယ်ကြောက်လဲကြောက်ရကြတယ်ဆိုရင်ခုပူပါမှုတွေလည်းပဲအမှန်များပါလားယောဂတွေမဟုတ်ဘူးအဲဒီယောဂ အဲယောဂရှင်ဘောဝေဒနာရှင်တွေကိုပါမုန်းပြီးကြောက်နေကြပါတယ်အခုအဲဒီရှင်ယောဂတွေကုသတ္တဟောလို့ယောဂကြောက်တယ်လို့ယောဂရှင်ရဲ့ပုဂ္ဂိုလ်ကြီးနိကရပါကိုအလုံးကြောက်ကြပါတယ်ကွာအခုခေတ်ကြီးကအဲ့ဒီလိုဖြစ်နေပါတယ်တမသို့တော့အချိန်မရွေးယောဂမျိုးရှိပြီးတော့ ဖြစ်စည်းနိုင်တဲ့နှိမ့်ဆက်နိုင်တဲ့အောက်တန်းလောက်တန်းစနိုင်တဲ့ကိုယ်ထဲမှာယောဂမျိုးစိအပြည့်ရှိတယ်ဆိုတာပေါ့လေတတိယသောနည်းနည်းမှလှည့်ပြီးတော့မကြည့်တဲ့ဥယေကတော်တော်များနေပါလေ။ most people in the world are afraid of these diseases. The major diseases in the world, they are afraid. and uh, there are such diseases as plague, starting from what happened in old and smallpox, those they are to be eradicated, very infectious, and TB, TB is reviving, coming back again, and there's malaria, although malaria has been eradicated in some areas, but it's prevalent still in other areas. And, uh, and cancer, which is also a dangerous, and uh, the most dangerous one is the AIDS, HIV uh, uh, virus infection, infected diseases. So people are afraid, not only afraid of these diseases, but they're afraid of people who, have contracted with these diseases, who have been confronted with such diseases. So they are not worried about, uh, they, they are very much worried about such diseases. So they take all measures to avoid, to treat, and to eradicate. So they suggest them, they are afraid of them, they are worried, they, they are full of anxiety. Not only they're anxious about not only they're worried about not only the diseases themselves, but also those who have contracted such diseases. Now, for instance, uh, people who uh, people are afraid of AIDS a uh, disease, and they're afraid of even coming close to those who have contracted the HIV virus. So it's, it's happening like this nowadays in the world. So this, uh, as regards other type of diseases, I talk about spiritual diseases, mental diseases, diseases which are really undermining, degrading, which happen in the body and one, oneself all the time, lying dormant. Sometimes it comes up, sometimes it's underlying, it uh, exists in an underlying stage, and they are uh, very, they are, they are full of such seeds of potentialities of such diseases, but people don't take much care to take to uh, take notice of such latent underlying diseases. ကမ္ဘာယောဂတွေကိုမုန်းတိကြောက်ရမှာမဟုတ်ပါဘူးသူတို့ယောဂဇုအဖြစ်ဆိုးတွေလည်းကြုံကြိုက်နေတာတွေ့ရတော့တဏှာညာတာဖို့ပဲဒါပဲရှိပါတယ်ကရုဏာထားဖို့ရှိပါတယ် မုန်တိကြောင့်ရမှာကယောဂဆိုရီကိုပဲမုန်တိကြောင့်ရမှာပါဒါတော့အဲ့ဒီလိုမုန်တိကြောင့်ရရင်လည်းလည်းပဲအကျိုးကျေးဇူးမဖြစ်နိုင်ပါဘူးကျိုးကျေးဇူးဖြစ်ဖို့ဆိုတာကတော့အဲ့ဒီယောဂတွေယောဂမျိုးတွေဘယ်လိုရှောင်တိရပါမလဲဘယ်လိုကာကွယ်ရပါမလဲဘယ်လိုကုသရပါမလဲ ဘယ်လိုနှိမ်နှင်းရပါမလဲဘယ်လိုအပြတ်ရှင်းနိုင်ရပါမလဲဘယ်လိုအောင်မြင်နိုင်ရပါမလဲဆိုတာနိလန်ကိုရှာဖွေဖို့လိုပါတယ်အဲ့ဒီနိလန်တွေကိုကဘာဒီကဘာသားတွေအတွက်စိတ်သိပ္ပံကဘာစိတ်သိပ္ပံပညာရှင်ကြီးတွေကယောဂါတွေရဲ့ယောဂါတွေကိုကာအဲရှောင်တိတ်တဲ့ဤကာကွယ်တဲ့ဤကုစားတဲ့ဤ နှိမ်ရင်းတဲ့လူအပြတ်ရှင်းတဲ့လူတွေရှာဖွေထားကြတော့ယောဂဖြစ်တဲ့ပုဂ္ဂိုလ်ကြီးယောဂတွေရဲ့အာကုဆရာကြီးဖြစ်ကြပါလေကိုယ်ကျမ်းမာမှုရဲ့အကျိုးကျေးဇူးကိုတည်လာလည်းပြီးတော့မြတ်လို့တန်ဖိုးထားကြတဲ့ပုဂ္ဂိုလ်တွေဟာဒီကိုယ်ကျမ်းမာရေးရဖို့ရာအတွက်အသာတောင်းလည်းပြည့်တည်လား အပူအေးမြတ်တာအောင်ကြည့်ရင်လားထက်ကြလို့ရလွယ်သလောက်ကိုယ်လက်ဆုပ်ရှားကိုလည်းကြည့်ရင်လားဒါတော့ဆန်းရှင်းလက်ဆက်တဲ့လေးတွေရှိဆိုင်ပြီးတော့ကြည့်ရင်လားစသည်ပေါ်ဒီကျမ်းမာစရာအကြောင်းတွေကမ္ဘာစိတ်တပါပြည်ရရှင်ကြီးများသင်ကြားတဲ့အတိုင်းပါလေတတိခါပြီးတော့လေတတ်ပြီဆိုလို့ရှိရင်ကိုယ်ရဲ့ပါ အဲကျမ်းမာတဲ့ရုပ်အစဉ်လေးရုပ်အတိတ်တွေပေါ့လေအဲ့ဒါကြီးဖြစ်ဖြစ်နေတော့တာပါပဲတရှိလတ်သဝဇ္ဇတနဲ့ပြည့်စုံတဲ့သာဟာရတွေစားလို့ရှိရင်အာရကြောင့်ဖြစ်တဲ့ပဏိတရုပ်အစဉ်လေးပေါ့လေရုပ်တိတိအထုဖို့စတတ်တဲ့စေတီဒီပဲလို့ရှိရင်လည်းပဲစီအစွမ်းရောက်ထူးခြားတဲ့ပဏိတရုပ်အစဉ်လေးပေါ့လေအဲဒီပေါ့ ဒီဒီအခြားခြားနီးလန်းပြီးတော့သတိထားပြီးတော့ကျမ်းမာလိုက်စားတဲ့ပုဂ္ဂိုလ်တွေဟာကိုယ်ထဲမှာပဏိတယုတ်အစဉ်လေးစက်ကစက်ကဖြစ်ပြီးတော့အထူးသဖြင့်တွေးသားတွေပေါ်နေသွားလာကောင်းနေဆိုလို့ရှိရင်တော့ကျမ်းမာရေးရတော့တာပါပဲကျမ်းမာရေးရအောင်ကြိုးစားကြည့်လို့ကျမ်းမာမှုဖြစ်လာပြီဆိုလို့ရှိရင်ကိုယ်ရည်ဖြစ်ရတော့နိလကိုလည်းယုံကြည်လာတယ် ဒီနည်းလမ်းတိုင်းလိုက်တော့ကိုယ်မှာအကျိုးရှိတယ်လည်းသိလာတယ်ဆိုတော့ပို့ပြီးတော့ကိုဆန္ဒပြည့်လာတယ်တောင်းဆိုလာတယ်ပို့ပြီးတော့ကျမ်းမလက်ရှိကျမ်းမရေးလည်းထိန်းထားဖို့ကျမ်းမလည်းကျမ်းမအောင်ဖို့လေးဆောင်ရွက်ဖို့မလီမနာကြိုးစားဖို့ဆိုတာပေါ့လေအဲဒါလိုဆန္ဒကြီးကြိုးစားဖို့လည်းဖြစ်လာလို့ရှိရင်ပို့မှုပြီးတော့ဆိုမှကျမ်းမရေးကောင်းတတ်ပါတယ်ဆိုတာဟမ်တာယုတ်ပိုင်းဆိုင်ရာမှာ လူတွေပေါ့လေကျမ်းမာရေးလူစိတ်တတ်တဲ့ပုဂ္ဂိုလ်တွေကိုကျမ်းပါတော့ထိုက်တယ်လို့ရစိတ်ချမ်းသာမှုတွေလည်းရကြတာပါပဲသို့တော့စိတ်ကျမ်းမာရေးအတွက်အရေးကြီးတဲ့အချက်ကိုတော့မသိကြသူတွေများပါတယ်ကိုကျမ်းမာရေးလည်းလို့ရှိရင်ချမ်းသာပဲစိတ်ချမ်းသာပဲပညာရေးပြည့်စုံရင်ချမ်းသာပဲ လူဆက်ဆံရေးကောင်းရင်ချမ်းသာပဲအိမ်တော်ရေးအစီအစဉ်ချမ်းသာပဲစသည်ပေါ့လေအဲ့ဒါတွေကစိတ်ချမ်းသာခြင်းအကြောင်းတွေပဲဆိုပြီးတော့ပေါ့လေအလိုလတ်လတ်ရှိရင်ချမ်းသာမယ်ဆိုတာပေါ့လေအဲ့ဒီလောက်ကနားလည်ပြီးတော့အဲ့ဒါကြီးအတွက်အဲ့ဒါကြီးပြည့်စုံအောင်ပေါ့လေကြိုးစားနေတဲ့ကြားတွေကပဲတကယ်ချမ်းသာစေမရပဲနဲ့အစီအစဉ်နဲ့ကျုံနေတာပဲဟမ်လောကပညာကြီးထွန်းကားတဲ့နိုင်ငံလေးသိပ္ပံပညာကြီးထွန်းကားတဲ့နိုင်ငံလေး သိပ္ပံပညာနဲ့ဒီထင်လို့လူသုံးပစ္စည်းတွေပေါ့လေအစင်တန်းကြီးနဲ့တမျိုးမျိုးကတမျိုးတိုးပြီးတော့ပေါ့လေလူလူမှုအစင်တန်းကြီးမှာလည်းနေရတဲ့တိုက်ပြည်ကြီးကြည့်လိုက်လို့ရှိရင်သူတို့ကလည်းပဲကိုယ်ရနတ်ရှိဆေးဝရှိဆိုတာပေါ့လေစိတ်ယောဂါတွေဖြစ်နေတာအများကြီးပါပဲအနည်းဆုံးကတော့ tension တို့ stress တို့ depression တို့ဆိုတာပေါ့လေ ချမ်းသာတဲ့နိုင်ငံတွေမှာအဲ့ဒါတွေဖြစ်နေပါတယ်ကွာဒီတော့သိပ္ပံနည်းစည်းနဲ့ကြည်ချင်းလို့ရရှိတဲ့ချမ်းသာဟာထိုက်ကလောက်တော့ချမ်းသာပဲအမကံကျက်တော့မရှိသေးဘူးဆိုတာပေါ့လေတိနားလည်ကြတဲ့ပုဂ္ဂိုလ်တွေဟာအမကံကျက်ရှိနိုင်တဲ့စိတ်ချမ်းသာခြင်းအကြောင်းစိတ်ချမ်းသာခြင်းအကြောင်းကိုလိုက်စားကြလို့သိကြတဲ့ပုဂ္ဂိုလ်တွေကတော့တော်တော်တော့ အာယုံကြည်မှုတွေခိုင်မြဲလာပါပြီအဲဒါကောင်းတဲ့လက္ခဏာလို့ဆိုရမှာပါပဲကဲတော့ကဘာသူကဘာသားတွေအလွန်မုန်းကြီးအလွန်ကြောက်ရွံ့နေတဲ့ကဘာယောဂဇိုးကြီးတွေပေါ့ဒီကဘာသိသိပါပညာရှင်ကြီးတွေက အဲ့လိုကြောက်နေတဲ့ကဘာဒီကဘာသားတွေရဲ့ရှိကနေပြီးတော့ကုသတဲ့မိကနေရှားဖွေသေးတယ်လည်းပဲရှားဖွေပြီးတော့ကုသသေးလို့ပါပလီယောဂဆိုတာလည်းပဲကဘာကရောက်ွယ်လူဖြစ်တော့ပါပြီ။ကျုပ်ယောဂဆိုတာလည်းပဲမရှိတော့ဖြစ်တော့ပါပြီ။တီတီယောဂဒါလည်းမရှိတော့ပါဘူး။တချို့ကဘာအစိတ်ပိုင်းလေးတွေမှာဖြစ်နေ။ငှက်ချာယောဂ ဒါလည်းကမ္ဘာလောကကြီးကတော်တော်လေးတော့အားနည်းတော့ပါပြီကိစ္စယောဂဒါတော့နီးလမ်းမရသေးဘူးရှောက်ပြေတော့ပဲအထူးသဖြင့်အခုခေတ်ရည်လေးစီယောဂပါပဲအဲအဲ့ဒါလေးလည်းမတွေ့သေးဘူးသက်တာရရရင်ဆရာဖြစ်ဖြစ်ပါလိမ့်မယ်ဒီမှာဒါတော့ခြေတော်ကနေပြီးတော့သူတို့ကနီးလမ်းကြီးရှောက်ပြေဒီဆေးတွေလည်းပေါ်ဆက်ပြီးတော့ပြေးကြလို့ကဘာလူကဘာသားတွေရဲ့ထိတ်တန်လို့ရ အားကိုးရာဖြစ်တယ်လို့ထို့တူပဲစိတ်ပိုင်းဆိုင်ရာယောဂရှိတယ်အဲ့ဒါမှကိုရင်းကပဲသူကတာပြီးတော့ချက်စရာကောင်းတယ်လို့ဒီလားလေကြတဲ့ပုဂ္ဂိုလ်ကြီးကိုရင်းကအနိကဆုံးစိတ်ယောဂတွေကိုချက်ကြတော့ဘုရားမြတ်စွာကိုယ်တိုင်ကသူတို့ရဲ့ရှေ့မှာမမမမကြီးရပြပါတယ်အဲဒီ ပွားချက်တွေကပါလာတဲ့ကိလေသာယောဂါတွေကိုပါလေရှောင်သိမ့်ပယ်တဲ့နည်းတွေကာဝယ်ပယ်တဲ့နည်းတွေကုစားပယ်တဲ့နည်းတွေနှိမ့်နှင်းပယ်တဲ့နည်းတွေမျိုးပြအောင်ပေါ့လေပြန်လမ်းကြည့်မျိုးပြအောင်ပယ်တဲ့နည်းတွေနောက်ဆုံးဒီယောဂါတွေကိုအနိုင်ရအနိုင်ရနဲ့နီးတာတွေပေါ့လေအပြေဝ ရှာဖွေပေးသွားပါတယ်။အဲဒါဒီနေ့အဲစာပြုနဲ့လက်ပြီးပေါင်းစပ်ပြီးတော့ပြောပါပါ။ဘဝစိတ္တိပါပညာရှိများရဲ့နိလကိုယူလို့ဘဝတိကဘာသားတွေဟာကိုယ်ယောဂါတွေကိဝိစီကျပြီးတော့ကျမ်းမာသူများပါလို့ဝန်ခံနိုင်ပြီမယ်လို့ရေရတော့ဝန်ခံနိုင်ပြီမယ်လို့ စိတ်ပိုင်းဆိုင်ရာယောဂကင်းရှင်းကျမ်းမာသူများပါဆိုတော့ဝန်ခံလို့တော့မရပါဘူးသတိပ္ပံဘာဝနာတရားအမဆုံးတည်ဘူးဆိုလို့ရှိရင်တော့မဂ္ဂင်၈ပါးမပါတဲ့အတွက်အမိရှိပါမပြည့်စုံသေးတဲ့အတွက်တနည်းအားဖြင့်သိက္ခာ၃ရမပြည့်စုံသေးတဲ့အတွက်အကျအလအနု စိတ်ယောဂါတွေဟာနည်းနည်းမှမလျော်သေးပါဘူးစိတ်တမြတ်ကျင်းလို့စိတ်တခဏပေါ်နေနည်းနည်းငြိမ်သွားပြီမယ်လို့အရိယာမဲ့မဖြစ်သေးဘူးဆိုလို့ရှိယောဂါမျိုးကတော့မပြတ်သေးပါဘူးအချိန်မရွေးဒီယောဂါကအကြောင်းရင်းလို့ရှိရင်ထားကြတောင်းကြပြီးတော့လူလူကြီးကြီးဆိုတော့ကာကအစဉ်ထိရောက်သွားနိုင်ပါသေးတယ်ဒီတော့ယောဂမျိုးမပြတ်သေးလို့ရှိရင်တော့ယောဂသည်လို့ပဲ ဆိုရအောင်မှာပါပဲချမ်းသာစေကျမ်းစိတ်ကျမ်းပါစေလို့ဆိုနိုင်သေးပါဘူးဥပမာအားဖြင့်ဖြားယောဂရှိတဲ့ပုဂ္ဂိုလ်ဟာအကြီးအကျယ်ဖြားရည်ကျက်နေလို့ရှိရင်ဖြားရှင်ကြီးကျသွားအောင်အမျိုးမျိုးခုအဲနောက်ဆုံးမှတခြားကြပြအဆင့်အထိရောက်သွားတယ်မတက်တဲ့အဖြားမတက်တဲ့နေ့မှာတော့အဖြားတော့မရှိဘူးသို့တော့အဖြားမျိုးတော့သူ့မှာမပြတ်သေးတော့ အဖျားယောဂရှိသေးတယ်လို့ဒီလိုပဲဆိုရမှာပါပဲနောက်အဖျားယောပြအောင်ပေါ့လေအဖျားပြစီညီဝဲလိုက်လို့အကုသခံလိုက်လို့တက်မဲ့ကြီးမတက်တော့ဘူးဆိုလို့ရှိရင်တော့အဲ့ဒါအဖျားယောပြပြီဟာဒါလိုပါပဲကိလေသာမျိုးပြတ်မှကိလေသာယောဂရှင်းတယ်ရှင်းတယ်လို့ဆိုရမှာပါပဲဒီတော့ ရှောင်တိန်တဲ့ဤစတယ်ဝါလေးသိရှိထားလို့ရှိရင်သိရှိသူဟာမိကိုမိမိရဲ့မိသားစုမိမိရဲ့နိစ္စရာပေါ့လေပြုပြင်ရတော့ခါပါပဲတိတိကျကျပြုပြင်ရတော့ခါပါပဲပြုပြင်လို့တဲ့ဆန္ဒလည်းရှိတော့တိတိကျကျကိုပြုပြင်ရတော့ခါပါပဲပြုပြင်ကြရလားလို့ကဘာလူဘာသားတွေမေးလို့ရှိရင်တော့ မိနေသူများမှာပါပဲတမှုခိုးမှုမိစ္ဆာစရာကာမမှုလိမ်မှုငွေစေဝါတောက်ရှူမှုဒါတွေဟာယုံစရာကောင်းတဲ့အမှုတွေကြောက်စရာကောင်းတဲ့အမှုတွေလုံကျိုးမိပြီဆိုလို့ရှိရင်တော့အမနာကိုယုံစရာကြောက်စရာကောင်းတဲ့သုပြစ်တွေရနိုင်တယ်ဆိုတာပေါ့လေ အတိစိတ်ဓာတ်ရှိဖို့လိုပါတယ်။ဒါတော့သူတော်ဘာပေါ်လည်းပဲသာနာရှင်အားတဲ့စိတ်ဓာတ်ရှိဖို့လည်းလိုပါတယ်။တရားတွေယုံရမှသိပြီးတော့ယုံလဲယုံကြောက်လဲကြောက်မကောင်းကျိုးအထူးသဖြင့်မကောင်းကျိုးတွေလာမှာပေါ့။ယုံကြောက်ပြီဆိုလို့ရှိရင်တော့အဲ့ဒါတွေမလုပ်ဖြစ်တော့ဘူး။ရှောက်တဲ့အပိုင်းကြီးတော့ပါသူများကိုညာတာတဲ့ပုဂ္ဂိုလ်ဟာ ကိုရည်စားတရားရှိပြီးတော့ညာတာတဲ့ပုဂ္ဂိုလ်ကသူတို့ကဆောက်ရှောက်တဲ့အနေနဲ့လောဘဒေါသအလိုမလိုက်ဆဲတဲ့ရှောင်လိုက်တယ်ပေါ့လေကွာအဲ့ဒါမျိုးတွေကိုတော့တန်တန်နဲ့လူကျူစော်ကားတဲ့ကိလေသာတွေကိုတော့ရှောင်တိတ်ပြရတာတဲ့ဒါတွေမလုပ်ပါဘူးဆိုပြီးတော့ပေါ့လေဒါတွေဒါရှောင်တိတ်ပြတဲ့နည်းပေါ့လေကွာအဲ့ဒီလိုမျိုးဆောက်ပြားကအကျဉ်းစားခက်လွယ်လွယ်ကနေပြီးတော့ ရှောင်တိတ်ပဲတဲ့လေးတွေကိုပါလေယောဂါဆိုစေယောဂါဆိုရှောင်တိတ်ပဲတဲ့လေးတွေစပြီးတော့မိကြတယ်လို့ပြောပါတယ်သတ်ဖြတ်တယ်ဆိုတာဒေါသအရင်ခန္ဓာပဲဒါတော့သတ္တကြီးအပြစ်ကိုမမြင်တာလည်းပဲဒါလည်းပဲမောဟပါတာပဲမောဟနဲ့ဒေါသအရင်ခံပြီးတော့သတ်ဖြတ်တဲ့အပိုင်းကြီးရောက်လာတာကို ရှောင်းလဲလို့ကကောင်းတယ်အကြည့်ခင်းတယ်ဆိုတာပေါ့လေဒီနာတွေကလိမ္မာတဲ့သဘောပြတယ်အဲ့ဒီအတိစိတ်ဓာတ်နဲ့တတ်ချင်တဲ့စိတ်ခေါ်အောင်တော့လက်ကြီးရှောင်းလိုက်တယ်ရှောင်းသိပြီးတော့အဲ့ဒီမောဟနဲ့မိုက်မဲဖို့နဲ့ဒေါသရှောင်းသိပြီးတော့ပယ်လိုက်တယ်အဲ့ဒီခိုက်တာပါတော့အလွန်ကြမ်းတမ်းတဲ့မောဟနဲ့ဒေါသကိုယ်တွင်က ယောဂါပေါ့ဒီရုံသိပယ်လဲလို့ကျင်းသွားအဲစိတ်စိတ်မိမိတဏ္ဍမှာဖြစ်တဲ့အဲမောဟနဲ့ဒေါသပေါ့ဒီစိတ်ကကျင်းသွားတယ်အဲဒါကုသိုလ်ခေါ်တာပဲသူတော်ပြည်စီခိုးဝင့်ကြရသားနဲ့မခိုးပဲနဲ့လောဘအလိုမလိုက်ဘူးဆိုလို့ရှိရင်လိမ်ပါတယ်လောဘလိုလည်းဘူးဆိုလို့ရှိရင်လည်းပဲကျမ်းသာတဲ့လောဘမဖြစ်ဘူးအဲ့ဒီကျမ်းသာတဲ့လောဘ ရှောင်ကြည့်ပေးလိုက်တာပဲ။ဒီသာသနာကာမဝုကြည့်တဲ့ခါလဲဒီတိုင်းပဲ။လိမ်နဲ့ရတဲ့ခါလဲဒီတိုင်းပဲ။အဲတော့လိမ်ခွင့်ကျုံလာပြီတောက်ခွင့်ကျုံလာပြီ။တောက်ပြီးတော့ဒီကကြောက်မှသိပြီးတော့ရှောင်လိုက်လို့ရှိရင်အဲဒီကျန်တဲ့လောဘဒေါသမောဟကိလေသာတွေအဲဒါရှောင်တိတ်ပြလိုက်တာပဲ။အဲဒီကျန်တဲ့ကိလေသာတွေကဲသွားတာအဲဒါကုသိုလ်ပဲ။ အရောဂယသေနကုတလံဆိုတာပါလေထိုးကျင်တတ်တဲ့ယောဂကင်းရင်ကိုအကြောင်းကြောင့်ကုသလို့ခေါ်ပါတယ်လို့ဆိုပါတယ်ပြုမပြောမှတယ်ဆိုတာအမှန်ကတော့ပြုလို့ပြောလို့တဲ့စိတ်ကလေးရှိနေလို့ပြုမှတဲ့အပိုင်းပြောမှတဲ့အပိုင်းဖြစ်ရတာပဲအဲတော့အဲ့ဒီလိုစိတ်ကလေးရှိနေပြီလို့ အခုလိုတမ္ပခုံမှုအစရှိတဲ့အပြုအမူတွေဟာဆက်ဆုပ်စရာတွေကြောက်စရာတွေမကောင်းကျိုးတွေဆိုလို့ရှိရင်ပို့ပြီးတော့ဆက်ဆုပ်ရင်မုန်းစရာကောင်းတယ်သူတစ်ပါးလည်းပဲတနာစရာတာပြီးတော့ပေါ့လေရှောင်လိုက်တယ်ဆိုလို့ရှိရင်တော့စိတ်ကတော့ရှိလို့နဲ့စိတ်တော့ရှိသားပဲဒါပေမဲ့လို့ရှိလို့နဲ့အပိုင်းအထိရောက်မသွားတော့အဲ့ဒါဟာကုသိုလ်ကို မမှားရအောင်သူမပြောပြရအောင်ထိမ့်ချုပ်လို့ရရှိတဲ့အကျိုးကတော့ကိုယ်မူရတန်ရှင်းတယ်နှုတ်မူရတန်ရှင်းတယ်ရှင်ကြည့်တယ်နင်းရတယ်အေးချမ်းတယ်ပြည့်တတ်ကြတယ်အဲဒါအတိကျင်းလို့ရရှိတဲ့လည်းငင်းအကျိုးရလာခဲ့တာလားဒီပြင်လည်းအကျိုးတွေရရှိပါသေးတယ်သို့တော့စိတ်ထဲမှာက ယူမပြောမှလို့လည်းစိတ်ကလေးတော့ဒါလေးတော့ရှိနေတယ်။အဲ့ဒါတွေကတော့ကုသိုလ်ဘုံအကုသိုလ်ပဲ။ဟွန်းအဲ့ဒီအကုသိုလ်စိတ်မဖြစ်ရအောင်ဘာလုပ်မလဲဆိုတာပါ။ကျန်တဲ့နဲ့အကုသိုလ်ကိုတော့ကိလေသာကိုတော့ရှောင်တိတ်ပယ်လိုက်ပါပြီ။စိတ်ထဲမှာဖြစ်နိုင်တဲ့ဖြစ်နေတဲ့ကိလေသာကိုယောဂကိုတော့ပယ်လို့လို့ပယ်မလဲ။ကာဝယ်ပယ်တဲ့နည်းနဲ့ရှိပါတယ်။ ကုစားပယ်တဲ့နည်းလည်းရှိပါတယ်။နှိမ်နှင်းပယ်တဲ့နည်းလည်းရှိပါတယ်။အပြတ်ရှင်းပယ်တဲ့နည်းလည်းရှိပါတယ်။အဲဒါကတော့အချမ်းမဟုတ်ပါဘူး။အခုသတိထားဘာဝနာတရားပါပဲ။စိတ်တိုင်းဖာတိသတိပြုဆောင်မှုသင်ထားတဲ့အတိုင်းမြင်တိုင်းမှကြားတိုင်းမှနားတိုင်းမှစားတိုင်းမှထိတိုင်းမှထိတိုင်းမှဆိုတာဖြစ်တဲ့ဖြစ်တိုင်းမှတ်နေတာ။မှတ်နေလာအောင်လဲကြောင်းရဆိုင်ပြေးသေးတယ်။ကြောင်းရဆိုင်ကတော့ဆွေးပြေးတဲ့အမှတ်တည်ပြီးတော့ မှတ်မိရအောင်မှာစိတ်ကလေးစွတ်စွတ်စီစီဖြစ်နေတယ်ဒီခိုက်တာအဲ့ဒါစဉ်းစားကြည့်ပေါ့အဲ့ဒါလို့ဝိရိယတတိသမာဓိခေါ်တဲ့သမာဓိခန္ဓာ၃မျိုးဖြစ်တဲ့ခိုက်တာပါတတိမထားလို့ရှိရင်ဖြစ်ခွင့်ရှိတဲ့စိတ်ထဲမှာကလည်းတတ်ချင်းဖြတ်ချင်းကိုချင်းမှားခြင်းနဲ့စိတ်ကြီးဖြစ်ပါအောင်မလားဖြစ်ခွင့်မရတော့ဘူးအဲ့ဒါကဝတ်ပြတာပဲကျောင်းအနိစ္စဖြစ်လာလို့ရှိရင်ဘာလို့ရမလဲဆိုတော့ ယောဂမဖြစ်ခင်ကျိုးရင်းကပဲကောင်းတာပေါ့ယောဂဖြစ်တာဘာလို့အောင်ဖြစ်ချင်းကိုဖြစ်ပေါ့ဒီမှာလည်းယောဂီကဖြစ်ချင်းကိုဖြစ်တာပဲကိုဖြစ်တဲ့ဟာလေးကိုမှတ်တာဒေါသတွေဖြစ်လာရင်သတ်ချိန်ကရှင်းရှင်းလေးပုတ်လာရှင်အဲ့ဒါလေးမှတ်တို့ရင်နဲ့စိတ်ပေါက်လာလို့ရှင်အဲ့ဒါလေးမှတ်ပဲဒီမှာဒါပဲကုစားဖြစ်နေရတာပဲအဲ့ဒါလိုကာကွယ်လိုက်ကုစားလိုက်ကာကွယ်လိုက်ကုစားလိုက်လုပ်နေရတာဟာနေနေနေတာပဲစိတ်ထဲမှာဖြစ်နေတဲ့ယောဂါပေါ့နေနေနေတာပဲဒီမှာနေနေတရား အကောင်းဆုံးပဲကြည်ဆောင်အောင်လည်းတရားလက်ဖူးကပဲလို့ပါးကပဲလို့မေးကပဲလို့ပေါ့ကျုပ်ဟာယဟန်ကပဲလို့သွားလာဟန်ကပဲလို့စသည်ပေါ့လေအကုန်လုံးလိုက်သုံးတတ်တော့တာပဲတော့အဲသုံးတတ်တဲ့ကံမှာသုံးတတ်တဲ့အလိုက်ယောဂါကြီးပွားသွားပြီပထမဆုံးနိမိတ်ကျေကာဟခေါ်တဲ့အလျောလာအနေနဲ့ပေါင်းလိုက်ကြတယ်နောက်စိတ်ပိုင်းကြီးရှောက်ပြီးတော့သုံးတတ်တဲ့အခါကျတော့ ယောဂါကြီးပွားလာပြီတော့ထို့သူပဲမုန်းစရာအာယုံတွေ့လိုက်လို့ရှိရင်မုန်းစရာပဲလို့မှတ်လိုက်တာနဲ့အတုံးလိုက်တယ်ဒေါသဖြစ်သွားပြီမုန်းသွားပြီသူ့မှာမုန်းစရာအကွက်တွေအတိအကျလိုက်ပြီးတော့ကြည့်လို့ရှိရင်အမုန်းကြီးပွားလာတာကြည်ရတာပဲအဲဒါယောဂါကြီးထားလာတာပေါ့ဒီတော့လောဘဒေါသဖြစ်ပြီဆိုလို့ရှိရင်သူဘုံကမပြတ်သားမှုဟောဟာလည်းပါသွားတာပါပဲဒီနည်းနဲ့ပဲ လောဘပါတယ်မောဟပါတယ်ဒေါသပါတယ်မောဟပါတယ်အဲ့ဒါတွေကယောဂတွေပဲဒါမြင်မှုနဲ့ဆက်ပြီးတော့ယောဂတွေဘောလေးဖြစ်သွားပုံပေါ့ဟောတတိထားနေတော့အပေါင်းလိုက်အနေနဲ့လည်းပဲအလှလို့အေးစားဘူးအစိတ်ပိုင်းနေလည်းပဲရောက်ပြီးတော့မရှိတော့ဘူးတတိကလေးတော့ဖြစ်နေတာအဲ့ဒီတတိကလေးကကာကွယ်ထားတာကာကွယ်ထားတော့နိမိတ်ကဟာလည်းဖြစ်တော့ဘူးအနုပစ္စည်းကဟာလည်းဖြစ်တော့ဘူးဒီမှာကာကွယ် တကယ်လို့ဖြစ်လာပြီဆိုလို့ရှိရင်ချက်ချင်းတတိကမှတ်လိုက်တဲ့အခါကျတော့အဲ့ဒါကြီးအချိန်တည်ပြီးတော့ဖြုတ်သွားတာဒါမျိုးနဲ့ဆိုရင်တော့ချူရင်းကာဝယ်ဖို့လေကုစားဖို့ပေါ့လေအဲ့ဒီလိုနည်းနဲ့လုပ်ပြရတယ်အဲ့ဒီလိုနည်းနဲ့ပဲနေနေနေရတာပဲတဏှာကြီးပါပြီနောက်နေ့ကျမှအဲ့ဒီအကြောင်းကိုဆက်လက်ပြီးတော့ပြောပါမယ်